ကျေးဇူးတော်ရှင်အေကမဟာပန္နိတမဂုတ်ဆရာတော်ဘုရားကြီးအမရပူရမြို့တွင်73ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသောဒီပတိ၃ပါးထား၍တရားအထုတ်ရန်နှင့်ဝေဒနာနှင့်တဏှာကြားတွင်နိဗ္ဗာန်ရှာရန်တရားတော်အားလုံးမြင်ကြပါလိမ့်မယ်ဒီသုံးခုရှာထားတာမြင်ကြဘူးလားမရပါဘူးတရားဆိုတာထူထောင်းနဲ့မရပါဘူးလို့မှတ်ထားရပါဘူး ဝရိယအားစိုက်မှရတယ်လို့မှတ်ကြပါဝရိယအားစိုက်တဲ့ခါကျတော့မန်ကလေးလေးတက်ပေးရမှန်ပါဘူးဒီမန်ဒီကားလို့ဆိုလို့ရှိရင်ဖြင့်မာနတော့မာနပဲတဲ့မာနပဲမာနဖြစ်냐တော့လဲနိဗ္ဗာန်ကျေးဇူးပြုတဲ့မာနလို့မှတ်ရမှန်ပါဘူးကောင်းပြီဒါပြန်ဒီနေ့တခါပြောတယ်ယခုတခါမှတ်မရအောင်လို့ထပ်ပြီးတခါလာပြောပြန်တယ် တရားထုတ်တဲ့ပုဂ္ဂိုလ်များမှာဖြစ်ပျက်ကို ရှုတဲ့ပုဂ္ဂိုလ်များမှာမိမိကိုယ်ကိုအကြည့်ကဲထား၍တရားထုတ်ရမယ်မှန်ပါဘူးဘာလဲတော့သူတစ်ပါးကိုအကြည့်ကဲထား၍လည်းတရားထုတ်ရမယ်နဲ့နံပါတ်ကဘာလဲမြတ်စွာဘုရားတရားတော်ကိုအကြည့်ကဲထား၍လည်းတရားအထုတ်ရမယ် သုံးနံပါတ်ကပါတဲ့တင်းနံပါတ်ကပါတဲ့ဓမ္မတို့နင်းနံပါတ်ကသုံးနံပါတ်ကအကြီးကဲဆိုတာအဓိပတိထားရမယ်အင်္ဂုတ္တပါဠိတော်မှာဤတိုင်းလာတဲ့အတွက်ဒကာဓမ္မတွေအားထပ်ပြန်ပြီးသတိပေးလိုက်ပါတယ်ဤသုံးခုနဲ့ ကြိုးစားကြမယ်ဆိုလို့ရှိရင်ဖြင့်ဒကာကြွတို့ဒကာသွဲတို့လုံးစုံကုန်လာဘူးတို့နေရာကြပါလိမ့်မယ်မှန်ပါဘူးလူရခီးပေါရောက်ပါလိမ့်မယ်မှန်ပါမိမိကိုယ်ကိုကြီးကဲထား၍တရားထုတ်ရမယ်ဆိုတဲ့တဏ္ဏဘတ်ကိုပြောပါမယ်အငုတ်တော်ပါဠိတော်မှာတိက္ကဏိပါယငုတ်တော်မှာတရားထုတ်နည်း၃မျိုးတဏ္ဏဘတ်ကပါပါလိမ့်မလဲလို့မေးလို့ရှိရင်မိမိကိုယ်ကိုကြီးကဲထားပြီးတရားထုတ်ရမယ် မိမိတရားထုတ်တာလေးစားစရာမရှိလို့တရားထုတ်ကြတယ်လည်းမဟုတ်ဘူးဝတ်စရာမရှိလို့တရားထုတ်တယ်အိမ်ရနေရာမရှိလို့တရားထုတ်တယ်ဖို့ဘဝဒီဘဝရောက်ရှင်လို့တရားထုတ်တယ်အဲ့ဒီလိုစိတ်ထဲမှာအောင်မရမှန်ပါပါဩဝတ်စရာစားစရာနေစရာထိုင်စရာဟိုဘဝဒီဘဝလိုချင်လို့တရားထုတ်တာမဟုတ်ဘူးမှန်ပါဓာတိစရာမရဏဆိုတဲ့ဘေးသုံးဘေးကို မတွေ့ခြင်းမကြုံခြင်းလို့တရားထုတ်တာအဲ့ဒါကိုမိမိကိုယ်ကိုမြောက်ပင်ပြီးဒီကာလထားရမယ်ငါထုတ်တာဒီစားကြမရှိတော့တရားထုတ်တာမဟုတ်ပါဘူးမိမိကိုယ်ကိုမာနာလေးတင်ရမှန်ပါအဓိပတိထားရမယ်ဝတ်စရာမရှိလို့တရားထုတ်တာမဟုတ်ဘူးနေစရာထိုင်စရာမရှိလို့တရားထုတ်တာမဟုတ်ပါဘူးဘိုးဘဝဒီဘဝရောက်ရှင်လို့တရားထုတ်တာမဟုတ်ပါ ဓာတိဇရာမရဏတို့ကိုကြော်လွန်ခြင်းလို့တရားထုတ်တာဤကဲ့သို့ဒကာရမတွေစိတ်ထဲမှာထားပြီးကြလားဓာတိဇရာမရဏကိုသာဖြင့်ကြော်လွန်ခြင်းလို့အာထုတ်တာတခြားသောအကြောင်းဘာမှမရှိဘူးဒါကိုသာလင်လိုချင်တာအဓိကပဲဆိုပြီးအာထုတ်လို့ရှိရင် မိမိကိုယ်ကိုအဓိပတိထားပြီးဒီကလာအရှိကထားပြီးဒီကလာအာထုတ်တဲ့တွေ့တဲ့ဝရိယပြန်တံပြီးဒီကလာမဲ့ညာပေါ်နိုင်တယ်မှန်ပါပါဝရိယပြန်တံပြီးပါတဲ့မဲ့ညာပေါ်နိုင်တယ်တဲ့ဒီကဓမ္မတို့ဒါကဘယ်လိုအဓိပတိထားတာပါလိမ့်တင်းနံပါတ်သဘောကျအဲ့ဒါတရားထုတ်ရင်များဒီကဓမ္မတွေသံဃာမှာတဲ့ ဒီအာမထုတ်ခြင်းတဲ့ဝရိယများရော့လာလို့ရှိရင်မင်းဒီသာဇာမရှိလို့တရားထုတ်တာမဟုတ်ဝဆရာမရှိလို့တရားထုတ်တာမဟုတ်နေကြတိုင်းဆရာမရှိလို့တရားထုတ်တာမဟုတ်ဟိုဘဝဒီဘဝရောက်ခြင်းလို့တရားထုတ်တာမဟုတ်ဘူးမင်းဒီကားလို့ရှိရင်ဇာတိဇရာမရဏကိုကြောက်လွန်းယွံလွန်းမုန်းလွန်းလို့မတွေ့ခြင်းမကြုံခြင်းလို့တရားထုတ်တာပဲဆိုပြီးဒီကာလ ဝရိယပြင်းထန်ပြီးအားထုတ်လိုက်လို့ရှိရင်ဖြင့်ဒီဘဝမဉ္ဇဏ်ဘုံဉဏ်ရ၍ဒုက္ခခတ်သိမ်းငြိမ်းပါလိမ့်မယ်လို့ဘုရားကတင့်နံပါတ်အဖြေပေးလိုက်မှန်ပါဗျာသဘောကျကြဗလားဘာအဖြေပေးလိုက်ပါလဲဘာများအဖြေပေးလိုက်ပါလဲဒီဘဝဒုက္ခခတ်သိမ်းအဲမိမိကိုယ်ကိုဒီပိထားပြီးအားထုတ်လို့ရှိရင်ဖြင့်တဲ့ဒီဘဝကိစ္စပြီးပါလိမ့်မယ်လို့အဖြေပေးလိုက်ပါတယ်ရှင်းမလားရှင်းပါ နိဏံပါဖြေသတိထားပါထဟောတာဓမ္မတွေနိဏံပါဖြေကသူတစ်ပါးကိုအကြီးကဲထား၍တရားထုတ်ရမယ်ပရမကိုကိုကိုတော့ဖြင့်ငါသည်စားရသောဆံနေရဝတ်ဆရာချုပ်ရမရှိလို့တရားထုတ်သည်မဟုတ်ဘူးဟိုဘဝဒီဘဝလိုရှိလို့တရားထုတ်သည်မဟုတ်ဘူးဆိုပြီးအထုတ်တယ်တဲ့ဘုကဲသဝထုံးနေတော့ဘုလားဘုရောတခါတိုက်တို့တခါကျွဲတို့ လူကျင်ရကျင်တဲ့စိတ်ကလေးပေါ်လာမယ်ဆိုပါတော့ဗျာငါးပါးယုံကာမဂုဏ်ဆိုတဲ့ကာမဝိတ္တတွေဝင်လာမယ်ဆိုပါတော့ဗျာပါရဆိုတဲ့ကြောင်းကြမှုတွေဝင်လာတယ်ဆိုပါတော့စာရေးတော်ရေးနေဆိုင်ရေးအေးရေးတိုင်းရေးပြည်ရေးတွေနော်ဝိန္ဒဝိတ္တဆိုတဲ့သူတော်ဘာညှင်းရကျင်တဲ့စိတ်တွေပေါ်လာမယ်ဆိုပါတော့အထုရင်အထုရင်ရှားထုတ်လာမှာပေါ့ဗျာအထုရင်ရှားထုတ်လာခဲ့လို့ရှိရင်တရားဓမ္မတွေ ဩမင်းဒီကားလို့ရှင်အရှက်ကြောင့်မရှိလိုက်တာလို့ကိုယ့်ကိုယ်ကိုမြည်ပါတွန်ပါတဲ့မှန်ပါပါဘယ်လိုမြည်ရမတွန်ရမလဲတော့မင်းဒီအရှက်ကြောင့်မရှိဘူးမင်းကကြည်စံကာမဝိတ္တဆိုတဲ့လောဘဝင်လာတယ်ဗျာပါဒဝိတ္တဆိုတဲ့ဒေါသအနုဇာဝင်လာတယ်ဝိဉ္ဇဝိတ္တဆိုတဲ့ဒေါသအကြံစားဝင်လာတယ်မင်းတရားထုတ်နေတာကြည်စံမဲ့ဝင်လာတဲ့ဝိတ္တတွေကတော့သူတော်ကောင်း အလုပ်ဟုတ်ပါရဲ့လားလို့ကိုကိုကိုမေးအဲ့တော့မင်းကထိုင်ပုံကတော့သူတော်ကောင်းအလုပ်သူများကကြည့်လိုက်ပြန်တယ်သူတော်ကောင်းအလုပ်မင်းဝန်နဲ့ရှိတာတွေကတော့လောဘရဲ့ဒေါသအနုစားရဲ့ဒေါသအကြမ်းစားရဲ့ဝင်လာတယ်မင်းနဲ့ကွာရှက်ကြောင့်မရှိလိုက်တာမင်းကမသိဘူးထင်တာမင်းကိုယ်ဆောင်တဲ့ကသိတယ်မင်းတရားအထုတ်တာမဟုတ်ဘူးဆိုတာသဘောကျလားဘယ်သူကသိတယ်လဲ ကိုယ်ဆောင်နှက်ကသိတယ်ဆိုတော့ကိုယ့်အကိုကြောက်တာရှက်တာမင်းကိုယ်ဆောင်နှက်ကသိတယ်သူတစ်ပါးစိတ်ကိုသိတတ်တဲ့နတ်တွေကလည်းသိတယ်กว่าလို့သူမြည်တွန်ပေးရတရားထုတ်နေတဲ့ခန္ဓာကိုယ်ကိုနော်ဒါရမကသေးဘူးကဘိညာရတဲ့ပုဂ္ဂိုလ်တွေကမင်းတရားထုတ်နေမှမင်းတဏ္ဍာမှာဝိတက်တွေဘလဘွေနဲ့အကုသိုလ်ကြီးတွေကနေတယ်ဆိုတာမင်းမြင်ကြပါတယ် ဆိုပြီးသူတစ်ပါးငဲ့ပြီးဒီကလာဟာ အလုံးလုံးနေတာကသူတော်ကောင်းလို့ဝင်လာတဲ့တရားတွေကလောဘဒေါသအနုဇာအယင်ဇာတွေဝင်လာတယ်မှန်ပါပါဒါကြောင့်မင်းဒီကားလို့ဆိုရင်ဖြင့်အရှက်ကြောင့်မရှိတဲ့ပုဂ္ဂိုလ်ပဲလောကကြီးတယ်လေမင်းမရှက်ဘူးလောကသူမြင်ငါမြင်လည်းမင်းမရှက်တန်တရားကိုလည်းမင်းမကြောက် မင်းအတဲဖြစ်မှာလားဆိုပြီးဒီကရဒါတွေကိုဖြစ်ပြရှုပြပါလောဘဝင်လာရင်ဖြစ်ပြပါနဲဒေါသနှူစားဝင်လာရင်ဖြစ်ပြပါဒေါသခိုက်ကြမ်းကြမ်းဝင်လာရင်ဖြစ်ပြပါဖြစ်ပြရှုပလိုက်တဲ့အခါကျတော့အိဋ္ဌာနဲ့မက်ကသွားဖြစ်ဒီလိုဝင်လာတဲ့အချိန်မှာဖြတ်ပြီးဒီကလာဒီလိုရှုလိုက်လို့ဝရိယတိုးပြီးဆရာဘုန်းကြီးပြောတဲ့အတိုင်းရှုလိုက်လို့ရှိရင်လေတဲ့သူတစ်ပါးကိုရှက်တာ တန်လျာကိုကြောက်တာနဲ့ပဲမဉ္ဇဏ်ဘုံညာတခါကျွယ်ဆိုက်သွားတယ်ဗျာမှန်ပါပါတရားတော်ရင်ဝင်လာရင်လေမှန်ပါပါကဲပြင်တတ်ကြသိတတ်ပါဒါကသူတစ်ပါးကိုအဓိပတိထားပြီးကြိုးစားမှန်ပါပါဘေးကလူတွေနတ်တွေမြမာတွေသူတစ်ပါးစိတ်သိတာတွေဒီဟာတွေကိုငဲ့ကွက်ပြီးကြောက်ရှက်ပြီးဒီကာလတခါကျွယ်အထုတ်တာပါမှန်ပါပါ ဒါပြန်သူတော်ဘာကိုကြီးကဲထား၍တရားထုတ်လို့ရှိရင်လေဒီဘဝမဲ့ညာဘုံညာဒုက္ခခတ်သိငြိမ်းနိုင်တယ်လို့ဘုရားကဟောပြန်ပါပါဘယ်နှချက်ရှိတော့မကြပါမကြပါဒကာရမတို့တရားအာထုတ်တိုင်းဝင်တဲ့ယန္တူကိုခြေပေါင်းပြက်နေတာလို့ဖတ်လိုက်စမ်းပါပါဒါကြွယ်ရေးမကြည့်ဘူးလားကြည့်ပါဘူးဘုလားဘုလို့ကြည့်ပါပါ ဒီပြင်ချိန်မှာတော့တောထနေလို့လာမှမသိပါဘူးအခုတော့တောရှင်းတော့လာ ပေါက်လာတာဖြစ်လေသောကြောင့်သာယုဆိုးတယ်ဆိုတဲ့အဓိပ္ပာယ်ပြောရပါတယ်မှန်ပါပါသုံးနံပါတ်ကမြတ်စွာဘုရားတရားတော်ကိုအဓိပတိထားပြီးအကြီးကဲထားပြီးကျူးစားပါမှန်ပါပါရှင်းကြလားသုံးနံပါတ်ကပါတဲ့ အဲ့တော့ဟိုတဲ့တရားထုတ်ပါတရားထုတ်တော့ကိုယ့်ကိုယ်ကို ရှေးဥစွာမာနာလေးထားလိုက်တော့မင်းဒီစားစရာဝတ်စရာခြုံစရာယုံစရာ နေစရာထိုင်စရာဟိုဘဝဒီဘဝရောက်ရှင်ရခြင်းတော့မင်းအားထုတ်တာမဟုတ်ဘူးမြတ်စွာဘုရားတရားဟောတော်မူတဲ့သွက်ခါတော်ဘဂဝတာရမောဆိုမြတ်စွာဘုရားဟောတော်မူတာကကောင်းစွာဟောတော်မူတဲ့တရား ။တန်ဋိဋ္ဌိကောဆိုတာကိုယ်တိုင်မြင်တဲ့တရား။မှန်ပါဘူး။အာကာလိကောဆိုတာအခုမဲ့ရရင်အခုဖို့ရတယ်လို့ပြောတာ။မှန်ပါဘူး။အခုဝိပဿနာဟောဝင်လာရင်လို့ချင်းအခုပြိဿသမုပ္ပါပြတ်တယ်လို့ပြောတာ။သဘောကျလား။မှန်ပါဘူး။အဲ့ဒီတော့ကိုမင်းမြတ်စွာဘုရားကလည်းကောင်းစွာ ဟောတဲ့တရားကိုယ်တိုင်မြင်ရမယ်လို့ဟောတယ်။မင်းကဒီလိုပြင်းရည်ပိဋကလာနေလို့ရှိလို့ရှိရင်ဘယ်မှာကောင်းတော်မူကောင်းစွာဟောတော်မူတဲ့တရားလဲမင်းဖြတ်တန်နဲ့ပြက်ကြောမှန်ပါပါ ကိုကိုကိုကိုကိုကိုမှန်ပါဗျာကောင်းစွာဟောတော်မူတဲ့တရားလည်းမင်းဒီကားလို့တရားထုတ်ရင်တောင်စိတ်မြောက်စိတ်တွေဝင်လာလို့ရှိရင်မင်းအတွက်တော့ကွာကောင်းစွာဟောတော်မူတဲ့တရားဟာပြက်တာပါပဲမှန်ပါဗျာသဘောကျအရာကအားထုတ်ရင်ကိုယ်တိုင်မြင်ရမယ်လို့ဟောတယ်မင်းမမြင်ဘူးဆိုတော့ဘုရားဟောတော်မူတဲ့တရားဟာမင်းကြမှာပဲဘုရားဟောတော်မူတဲ့တရားတွေကားလို့ရှိရင်အပြစ်ကြီးပြည့်ရတော့တယ်ဆိုတော့ဘုရားဒီနှခွန်းတော်စကားမသုံး မှန်ပါပါတခွန်းတည်းနဲ့အမှန်သုံးတဲ့ကိုရိုကြီးတောင်မင်းကြတော့ပြည့်ရတယ်ဆိုတာမင်းပြည့်ဟာတည်ကြီးပါလားမှန်ပါပါတရားအဓိပတိထားမယ်မှန်ပါပါတရားကဒီလိုရှိပါရဲ့တဲ့မင်းမရဘူးဆိုတာဥစ္စာမင်းဖြင်းလို့မင်းပြင်းလို့မင်းနေရမကြလို့ဖြစ်တာပဲမှန်ပါပါဆွဲချက်တင်ရမနော်မှန်ပါပါဘုရုဆွဲချက်တင်ရပါပါလေကိုကိုကိုကိုဆွဲချက်တင်ရမယ်တဲ့ဒကာဓမ္မတို့ ဘ누구ဆွဲချက်တင်ရအောင်အဲ့တော့တပည့်တို့ဒကာဓမ္မတွေကပြောလိုက်တပည့်တို့အထုတ်နေတာဗျာဖြစ်ပျက်ကလေးတွေတောင်မတွေ့သေးပါဘူးဆိုလို့ရှိရင်ဖြင့်ဘုရားဟောတော်မူတဲ့တရားကကောင်းစွာဟောတော်မူတဲ့တရားမြင်ရမယ်လို့ဟောတာ သန္တိတိကောတမ္မပတိတဘောဆိုတာကိုယ်တိုင်မြင်ရမှာမဟုတ်လားဗျာအကာရီကောအခါမလဲအကျိုးပေးရမယ်ချက်ချင်းမဲ့ပေါ်ပြီးချက်ချင်းနိဗ္ဗာန်ရမယ်အိပတိကောတရားကခဏခဏခေါ်နေတယ်သူ့ရှုပါသူ့ရှုပါလို့မခေါ်ဘူးလားအဲ့တော့တရားကအမှန်ခေါ်တတ်တဲ့တရားတွေမဲ့မှမမြင်ဘူးဆိုလို့ရှိရင်မဲ့အဖြစ်ခေါ်ပေါ်မရဘူးဆိုတော့မဲ့အဖြစ်ပဲ တရားဟောတဲ့ပုဂ္ဂိုလ်တရားအားထုတ်တဲ့ပုဂ္ဂိုလ်အပြစ်ပဲလို့ဆုံးဖြတ်ချက်ချလိုက်သမားရှင်းမလားရှင်းပါတနည်းအားဖြင့်လည်း မင်းတွေကလည်းရှင်သူတော်ဘာသောတာပန်သဂရကံအနာကံယန္တာတည်ကြတယ်ဒီသွက်ခါတော်ဘုရားဓမ္မောနဲ့ပဲမှန်ပါဗန္တိတိကောအကာလိကောနဲ့ပဲသောတာပန်သဂရကံအနာကံယန္တာတွေမဖြစ်ကြဘူးလားဖြစ်ကြပါဘူးသူများဖြစ်ကြပါရဲ့တန်မင်းကြမှာကွာဘုရားတော်မူတဲ့တရားဟာမဖြစ်ရဘူးဆိုတာမင်းပြင်းလို့မင်းဖြင်းလို့မဖြစ်တာပဲမှန်ပါ ဒါကြဘုရုကိုဆွဲချက်တင်ရမှာလားတင်တတ်ကြပါလားတင်တတ်ပါကိုကိုကိုဆွဲချက်တင်လိုက်စမ်းပါသူတစ်ပါးရကြပြီတမက်တစ်ဖိုလေးရကြနမက်နှစ်ဖိုလေးရကြအာမလေးပါဖိုလေးပါရကြမင်းတော့မရဘူးလို့သုံးနေလို့ရှိရင်ဖြင့်တဲ့ဘုရားကဟောတော်မူတဲ့တရားကကောင်းစွာဟောတယ်မူတဲ့တရားလူရရမယ်လို့ပြောထားတဲ့တရားမင်းမရတာကတော့ဖြင့် မင်းနဲ့တန်းလူတွေအကုန်ရပါရဲ့တန်းနဲ့မင်းမရတာကဖြင့်မင်းကိုကဖရာတရားသဘိမ့်ပေါက်ထားပြီးဒီကာလထားတဲ့အတွက်မင်းကထော်လော်ကန့်ကလုံနေတဲ့အတွက်မရတာမင်းအပြစ်ပဲလို့စွဲချက်တင်လိုက်စွဲချက်တင်လိုက်တော့မှကောင်းစွာဟောတော်မူတဲ့တရားကိုယ်တိုင်မြင်ရမယ်တရားအခါမနဲ့ကျိုးပေးရမယ်တရားလာပါရှိပါလို့ခေါ်တဲ့တရား ဤတရားတွေဒီမှန်ပါရဲ့သားနဲ့မင်းမရတာဒီကားလို့ဆိုလို့ရှိရင်ဖြင့်မင်းဝရိယညံ့လို့ဆိုပြီးကာလတရားတော်ကိုဒီပတိထားပြီးတရားကရရမယ်ဆိုရတဲ့နဲ့မင်းမရတာမင်းဝရိယညံ့လို့ပဲဆိုဝရိယတိုးချက်ပြီးကာလဘုလားဘုတို့တကားတိုက်တို့တကားကျွဲတို့ကကြိုးစားလိုက်ပါမှန်ပါပါဒီလိုဆိုရင် ဇာတိဇရာမရဏဆိုတဲ့ဥဝိနာဘေသေဘေတွေဟာကုံလွန်မြောက်ပြီးဒီကလာဓမ္မတဖို့ဆက်ရမယ်လို့အင်္ဂုတ္တပါဠိတော်မှာဟောတာဒါဖြင့်လောကကြီးကိုကိုယ်ကိုယ်ကိုဒီပတိထားသဖြင့်၎င်းမက်မက်ဖို့ရသူတစ်ပါးကိုရှက်ကြောက်သဖြင့်၎င်းမက်ဖို့ရမြတ်စွာဘုရားတရားတော်သည်ဧကံကောင်းကျိုးကိုပေးနိုင်တဲ့တရားဖြစ်သောကြောင့်ဤတရားကိုယုံကြည်သဖြင့်အားထုတ်လို့ရှိရင် မဲ့ဖို့ရနိုင်မဲ့ဖို့ရနိုင်တယ်ဆိုတာပေါ်ဗလားဒါကြောင့်အဓိပတိဘယ်နှမျိုးတုံးအကျဉ်းမှုထားရမှာဘယ်နှမျိုးတုံးသုံးမျိုးပါအဲ့ဒီသုံးမျိုးနဲ့ကြိုးစားလို့ရှိရင်ဘုန်းကြီးတို့တရားဓမ္မတွေဒီဘဝမိုက်ဆိုင်ဖို့ဆိုင်ဒုက္ခခတ်သိငြိမ်းပါလိမ့်မယ်မှန်ပါရှင်းမလားရှင်းပါ gain ဒါဖြင့်ထုံးစံတိုင်းပရိစ္ဆသမုပ္ပါစကြသူမှန်ပါပရိစ္ဆသမုပ္ပါစတော့တရားကျွဲအာထုမှုစခိုင်းတာနော်မှန်ပါပါ ဂိုင်းနေရာဓမ္မတို့ဒီဘက်ကနှလုံးချလိုက်အဆုံးမချလိုက်နော်အဆုံးမချလိုက်တော့တရားနာတာလေးရတော့ရှိလာတော့ဒီဘက်ကဘာပါလဲအဲသရမရဏပူရာနဲ့သေတာပေါ့ဗျာတရားဓမ္မတွေဒီဘက်ကနှလုံးကဘာတော့မြန်မာလိုပြန်လိုက်တော့ပူရာနဲ့အော်သူ့ဘာသက်စာပါဟုတ်ပြီတရားဓမ္မတို့ ဩရာနဲ့သေတာဒီဒုက္ခသစ္စာဆိုတော့ခန္ဓာကိုယ်ရဲ့ကိုဒီအိုမှုပေမှုလုံးနေတဲ့တေဇောရှိကြမရှိကြရှိပါဘူးဒါဖြင့်လက်ရှိခန္ဓာကိုယ်ကြီးဘာသစ္စာဒုက္ခသစ္စာ တေဇောလေးစွန့်ကြည့်ပါဦးပူသေးပူသေးတယ်မဟုတ်လားမှန်ပါပါပူရင်လောင်းနေသေးလို့ပဲမှန်ပါပါထင်းကုန်လို့ရှိရင်သူရှိပါအောင်မလားရှိပါပါမရှိတော့လို့ရှိရင်ဖြင့်ထင်းကုန်လို့ရှိရင်ဖြင့်လောင်စားကုန်လို့သူမရှိတော့ဘူးမှန်ပါပါအဲ့ဒီကြလာတဲ့အခါကျတော့သေပြီလို့မသမုတ်ကြဘူးလားသမုတ်ပါပါအဲလူသေးကြတာတခါကျွဲအေးသွားမှန်ပါပါအင်းတေဇောက အလောင်းစားကုန်လို့ပေါ့ဗျာမှန်ပါပါကောင်းပြီဒါဖြင့်ဒကာရမတို့တရားနာနေတဲ့ခန္ဓာကိုယ်ဟာ ဒရမရဏမှာဟုတ်ကရလားဟုတ်ပါပါဒါဖြင့်ဘာသစ္စာအင်းသူများလားမိမိခန္ဓာလားမိမိခန္ဓာပါဘာသစ္စာပါဒုက္ခသစ္စာပါအင်းဒုက္ခသစ္စာနော်ကောင်းပြီဒါဖြင့်ဒုက္ခသစ္စာကဒုက္ခသစ္စာဒုက္ခကဆင်းရဲတာသစ္စာကဒါဖြင့်အခုတရားနာနေတဲ့ယုံနာနေသည် သေသေးဖြာဖြာစဉ်းစားတော့အိုမှုသေမှုတွေရှိနေတဲ့ခန္ဓာကြီးဖြစ်လေသောကြောင့်ဘာသစ္စာလဲဒါဖြင့်ခန္ဓာကဒုက္ခသစ္စာအခုပြောတဲ့ခန္ဓာရဲ့ကြည့်ပြောတဲ့ဉာဏ်ကအင်းတခါကျသစ္စာဘယ်နှပါးရတရားနာနေတဲ့ခန္ဓာကိုယ်ကြီးကပါတဲ့ကိုယ့်အကိုပြန်ကြည့်တဲ့ဉာဏ်က ဘောကြ။ကောင်းပြီတရားဓမ္မတို့တရားနာစရှိသေးတယ်သစ္စာဘယ်နှပါးရ။ဒီသစ္စာနှစ်ပါးကိုကုလဘုရောတရားတိုက်တို့တရားကျွယ်တို့ဩဘဝတန္တရာကဒီသစ္စာနှစ်ပါးသာရခဲ့မယ်ဆိုလို့ရှိရင်ဖြင့်အိုမှုကိုလည်းအိုရာအိုချောင်းလုပ်တယ်လုပ်ပါအောင်မလုပ်ပါဘူး။တရားသေးချောင်းလုပ်တယ်မလုပ်ပါဘူး။အင်းအခုတော့အိုမှုတည်မှုနဲ့ ကိုယ်ပိုင်နေရသည်ဖြစ်လေသောကြောင့်လုတ်ခဲလို့နေရမှန်ပါအင်းဒါဖြင့်ဒီလိုကိုသစ္စာမသိခဲ့မသိခဲ့ပါဘူးရှင်းကြရှင်းပါဘာမသိခဲ့တာသိကြပါဘူးဒါဖြင့်ယခုလက်ရှိခန္ဓာကြီးတဲ့အိုမှုဆိုတဲ့တေဇောသေမှုဆိုတဲ့တေဇောရှိပါရဲ့ရှိပါပါဘူးနို့အိုကောအိုရလားအိုပါပါအင်းသေမှာကောသေကြရလားသေကြပါဘူးအင်းဒါကြောင့်လက်ရှိတရားနာနေတဲ့ခန္ဓာကြီးဘာသစ္စာသိပါပါ အဲခန္ဓာကဒုက္ခသစ္စာဆရာဘုန်းကြီးကရှိကလမ်းပြတယ်ဒကာရမတွေကညာနဲ့ခန္ဓာကိုယ်ရဲ့ရှိလိုက်တော့ဒီညာလေးကပါပါလိမ့်ဒကာကျေရှိကမရဘူးမရပါဘူးဒကာတိုက်မရပါဘူးနောက်ကဒကာရမတွေရှိကရခဲ့မယ်ဆိုလို့ရှိရင်တော့အိုချောင်းအလုပ်ကိုလုပ်ဖြစ်ပါဦးမလုပ်ဖြစ်ပါဘူး သေကြောင်းလို့မလုပ်ပါဘူးအိုးသေးတော့ဘယ်သူမှရှာမှန်းဟုတ်ဘူးမှန်ပါဘူးဩဒါဖြင့်ရှေးကမသိခဲ့လို့ပေါ့မှန်ပါဘူးအခုတော့ဘယ်နဲ့နေရသိတာကဘာသက်သာမက္ခသေအင်းအိုးကြောင်းသေကြောင်းအိုရာနာရာကြီးကဒုက္ခသေရှင်းမလားဒါရင်သစ္စာဘယ်နှပါးသိမှန်ပါဘူးသိပြောပါရဲ့မှန်ပါဘူးအမတန်ဘုဒ္ဓံသွားပြီမှန်ပါဗျာတရားဓမ္မတို့အမတန်ဘုဒ္ဓံသွားပြီသစ္စာနှစ်ပါးကိုပင်ရမှန်ပါ ကောင်းပြီဒါဖြင့်ဒကာဓမ္မတွေစဉ်းစားပါဦး။အိုသေးဟာဘယ်ကလာတုံးတဲ့ဒကာဓမ္မတွေ။ဇာတိက။ဟော။ဒါဖြင့်ဇာတိကလာတယ်ဆိုတော့ဇာတိကြောင့်ဇရာမရဏဖြစ်တယ်။ဒါဖြင့်ဇာတိကသမုဒိယသစ္စာ။ဇရာမရဏကဒုက္ခသစ္စာ။ဇာတိကသမုဒိယသစ္စာ။အင်းအရင်တုန်းကတော့သစ္စာဒုက္ခသစ္စာတစ်ပါးတည်းသိခဲ့။ယခုတော့ဇာတိကဘာသစ္စာလဲ ဒကာတိုက်တို့ဒကာကျော်တို့ဥလာဘူးတို့သမှုရိယသစ္စာလည်းသိသွားတယ်မှန်ပါဘူးခொနငံနှစ်ပါးနဲ့ပေါင်းတော့တပါးတို့မလားတို့ပါဘူးရှင်းမလားရှင်းပါဒါပြန်သစ္စာဘယ်နှပါးသိရသုံးပါးသိရဒကာကျော်မှန်လိုက်တာမှန်ပါဘူးနောက်ကဒကာဓမ္မတွေကြည်ကြည်နတ်နတ်ကြည်ဒီဥစ္စာကိုမှတ်ထားစမ်းပါဦးကြည်ကြည်နတ်နတ်မှတ်ထားစမ်းပါဦးအလွန်ရေးကြည့်လို့ပြောနေတယ်ဓာတိက ဇာမရဏကအင်းဒါဖြင့်ဒကာဓမ္မတို့ဇာတိရှိလို့ဇာမရဏဖြစ်ရဇာတိကြောင့်ဒါဖြင့်ကြောက်ပါတာသမှုရိယသစ္စာဖြစ်ရတာကဇာတိကြောင့်ဆိုသောကြောင့်ဇာတိကဖြစ်ရတဲ့ဇာမရဏကအင်းဒကာဓမ္မတို့ ဇရာမရဏကိုလည်းဒုက္ခသစ္စာလို့သိဇာတိကိုလည်းသိလုံးလေးကဟာဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေတရားနာစရှိပါသေးတယ်သစ္စာဘယ်နှပါးကိုယ်ပိုင်ရသုံးပါးကိုယ်ပိုင်ရနော်ရှင်းကြပါလားသစ္စာဘယ်နှပါးကိုယ်ပိုင်ရပါလိမ့်ကောင်းပြီဒါပြိဿသမုပ္ပါနီးတဲ့ ဒီတန်ရုပ်ပါဠိတော်ရေးတိုင်းဟောနေတယ်လို့တခါကျွယ်တော့မှတ်ရမှန်ပါပါရှင်းတော့မှတ်ထားတာကတော့လောဘမှာသမှုရိယသစ္စာလို့မှတ်တယ်မှန်ပါပါမဟုတ်ပါဘူးတဲ့ဖြစ်ကြောင်းမူသေးသမှုရိယသစ္စာကြီးပါဇာတိကြောင့်ဘာဖြစ်ဇာတိကဘာသစ္စာလဲသမှုရိယသစ္စာကောင်းပြီဒရမရဏအင်းဒကာရမတွေယခုတရားနာတာတဲမကြသေးပါဘူးနိုင်ပိုင်း မနစ်ပိုင်းလောက်ရှိသေးတာသစ္စာဘယ်နှပါးသိရအဲ့တော့သစ္စာသုံးပါးသိရတော့ဒကာကျော်ရောဇာတိမြလိုချင်သေးဇာမရဏအဲသူတို့မရှိရင်ကောင်းမှာပဲသူတို့နှစ်ခုများချုပ်သွားလို့ရှိရင်ဖြင့်ဒုက္ခချုပ်မှာပဲသူတို့နှစ်ခုချုပ်လို့ရှိရင်ဖြင့်လက်စသံဃာစခန်းတတ်မှာပဲလို့မဆိုနိုင်ဘူး အော်အဲ့ဒီလိုမှန်းနိုင်တာတွေကနိရောဓသစ္စာသဘောကျသူတို့နှစ်ခုချုပ်သွားတဲ့သဘောလေးကိုသိတာဒီကားလို့ဆိုရင်မဲ့နဲ့တော့သိတာပဲသူတို့နှစ်ခုချုပ်သွားရင်နေရာကြမှာပဲလို့ဒကာရမတွေစိတ်ကူးမပေါ်ပဲသူတို့နှစ်ခုချုပ်သွားတာဒီဘာဆိုကြကောင်းပါပဲလို့သိတဲ့ညာကဟောသစ္စာလေးပါးသိ ပေါ်ပါလားဓာတိနဲ့ဇရာမရဏချုပ်ရင်ဖြင့်တို့ဒုက္ခသိမ့်မှာပဲလို့ဒကာရမတွေညာနဲ့မဝင်စားဘူးအင်းချုပ်ရင်ချုပ်ရသည်ချမ်းသာတဲ့နေရာပဲလို့မမှတ်နိုင်ဘူးလေအဲချမ်းသာတဲ့နေရာကဘာသစ္စာအဲချမ်းသာတဲ့နေရာရောက်မှအေးမှပဲလို့သီလုံးလေးကဟောတကယ်တိုက်သစ္စာဘယ်နှပါးရ၄ပါးရ ရှင်းမလားရှင်းပါအဲ့ဒီလိုသိလို့ရှင်းဖြင့်တဲ့ဘုရားသခင်ကိုရမကြီးဒီနေ့ကပြောခဲ့ဘုရားဘာကြောင့်ဘုရားဖြစ်ပါလိမ့်မလဲလို့မေးတော့တရားဓမ္မတွေအဖြေထွက်တာထွက်တာဘုရားကြောင့်ဘုရားဖြစ်ဝေဒနာကြောင့်အဲ့ဒါကသူဘုရားဖြစ်တဲ့နေရာကိုပြောတာဘုရားဖြစ်ကြောင်းကဘုရားကြောင့်ဖြစ်တာအေးဇာသူ့ဇာမရဏသူကြောခြင်းတာနဲ့ဘုရားအလုပ်လုပ်တာ ရှင်းမလားရှင်းပါသူဇေယမရဏကိုသူကြော်လွှားကျင်တာနဲ့ဘုရားဖြစ်ကိုကြိုးစားဒါဖြင့်ဘုရားဖြစ်ကိုကြိုးစားခြင်းအကြောင်းမတူပါလေဘုရားမရဏတခါကြွယ်ရှင်းရှင်းပါအားလုံးကဓမ္မတွေရှင်းပါရှင်းမသေးဘူးလားရှင်းပါဘယ်လိုများရှင်းပါလဲဘုရားမရဏဘုရားမရဏအကြောင်းဘုရားဖြစ်ရပါဘုရားဖြစ် ။ဉာဏ်မရဏအကြောင်းရင်းခံပြီးဘုရားဖြစ်တာ။ပါရမီ7ပါးဘုရား30ကြောင့်ဘုရားဖြစ်တာဒီနောက်မှာပါ။သူကိုယ်သူတွေးလိုက်တဲ့အခါမှာကိစ္စမတအယံလောကောဇာတိစေတိမင်းတိဥပပစ္စတိဆိုပြီးဒီကလာတွေးလိုက်။လောကကြီးထဲမှာကြည့်ရတာပင်ပန်းလိုက်တာ။အိုလိုက်သေးလိုက်အိုလိုက်သေးလိုက်နဲ့ ဒါတွေပဲတော့မှကျွတ်နိုင်ပါမလို့ဆိုတော့ဩမဉ္ဇဏ်ဘုဉ္ဇဏ်ရမှာဒါကျွတ်မှာပဲမဉ္ဇဏ်ဘုဉ္ဇဏ်ကြိုးစားမှာပဲဆိုတော့အဲ့ဒီခါကျမှမဉ္ဇဏ်ဘုဉ္ဇဏ်ရလှုပ်ရှင်တဲ့ဖျားလှုပ်ရှင်တဲ့စိတ်ကနောက်မှပေါ်လာမှန်ပါသဘောကျဖရာဖြစ်ခြင်းတဲ့စိတ်ကအရင်ပေါ်တာနောက်မှနောက်မှဘာမြင်လို့ပေါ်ပါလိမ့် အဲ့ဒါကအင်္ဂုတ္တပါဠိတော်မှာသူကိုယ်တိုင်ဟောတာမှန်ပါပါဒါကြွေပေါ်လားပေါ်ပါပါအဲ့တော့ဒဂရမတွေလည်းအခုဘုန်းကြီးကစပြီးဟောလိုက်တယ်ဒဂရမရဏဘာသစ္စာလဲဘာတိကဘုရားကမ္မဘဝဆိုတာဘာလဲကာယဘုရားဟောခင်ဗျားတို့ကံတွေကြောင့်ဒုက္ခရောက်နေတာမှန်ပါပါဒါဖြင့်ကာမဘဝကြောင့်ဆိုတော့ဘဝပြစ်เสียကာယ ဓာတိဒီလိုဆိုတော့ဘဝကသမုဒိယသစ္စာဓာတိကဒုက္ခပေါ်လားအင်းဘဝကဓာတိကဒုက္ခအင်းနောက်ကြောင်းပြန်တွေးတော့မှရှေ့ပိုင်းဟာဒီအကုန်ဒုက္ခဖြစ်လာတယ်တခါကျွေးမှန်ပါပါအမနာဘုဒ္ဓံလာပြီနော်မှန်ပါပါသတိဓာပါသတိဓာပါသတိဓာပါကာမဘဝကဘာသစ္စာဒုက္ခဓာတိကဒုက္ခအဲ့ဒါကြောင့်ဘုရားက ဒါတိပိဒုက္ခသစ္စာဆိုတာသူ့ထောက်ခေါ်တာမှန်ပါပါရှင်းမလားရှင်းပါဓာတိပိဒုက္ခသစ္စာဆိုတာဘုရုထောက်ဟောတာပါလေသမုဒ္ဒရာကာမဘဝဆိုတဲ့တရားထောက်ဟောတာရှင်းမလားဓာတိပိဒုက္ခသစ္စာဆိုတာဘာလဲအဲကာမဘဝကြောင့်ဓာတိဖြစ်တာကာမဘဝကဘာသစ္စာဓာတိကဒုက္ခရှင်းမလားရှင်းပါအင်းဒါဖြင့် ဧဝမေတ္တကေဝရတဒုက္ခခန္ဓာတဆိုတာဒုက္ခစုကြီးပါกว่าဆိုတာပေါ်လာပေါ်သေးဘူးလားဒါဖြင့်ကာယကံဝစီကံမနောကံတွေဒကာဓမ္မတွေဘုံဘဝတောင့်တလုပ်တဲ့ကာယကံဝစီကံမနောကံအပေရောင်ကြောင်းဖြစ်တဲ့ကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးကြောင့်ကာမဘဝပြည့်စရာသဘောကျကောင်းပြီဒါဖြင့်ဒကာဓမ္မတို့လက်တယ်ရှာကြအောင်ဆိုဒါတော်တော်ရှင်းပြီနော်ဓာတိ ကာမဘဝဘယ်ကလာပါလိမ့်မလဲလို့မေခွန်းထုတ်ဖို့မလိုဘူး။လိုပါဘူး။အင်းမေခွန်းထုတ်လိုက်တဲ့အခါကျတော့ကာမဘဝဘယ်ကလာလဲ။ဥပါဒဏ်။အဲဥပါဒဏ်ကလာ။အင်းဒါဖြင့်ဒကာကျွဲတို့ရွတ်ပါဥပါဒဏ်ကဖြစ်เสีย။ကာမဘဝ။ဘဝဆိုတဲ့ကာမဘဝမဖြစ်ဘူးလား။ကဲဖောဆိုလိုက်ဥပါဒဏ်ကဖြစ်เสีย။ကာမဘဝ။သဘောကျ။ဥပါဒဏ်ကြောင့်ကံဖြစ်တာ။ရှင်းမလား။ခမရတို့ရွတ်နေတာတွေက သဘောကိုမသိပါဘူးအခုတော့သိပြီလားသိပါဘူးအဲဆွဲလန်းလို့ကံတွေအထုတ်ကြကံတွေအထုတ်လို့နောက်ဘဝဆွဲလန်းလို့ကံတွေအထုတ်တာသဘောကျကံတွေနောက်ဘဝကိုဆွဲလန်းတဲ့အတွက်ကံတွေအထုတ်ကံတွေအထုတ်လို့နောက်ဘဝဇာတိမရဘူးရလို့ကိုယ်တင်နဲ့မကြုံပါဘူးလေရှင်းမလားရှင်းပါဘူးအဲနောက်ဘဝဆူတောင်းတဲ့ပုဂ္ဂိုလ်များဒုက္ခသစ္စာနှစ်ခုလိုချင်လို့မှန်ပါဘူး ဇယမရဏကလည်းဘာသစ္စာလဲသဘောကျဇာတိကလည်းဒီကံနဲ့ထောက်လိုက်တော့ဘာသစ္စာလဲဒီကံကလည်းဒကာရမတွေဥပါဒဏ်နဲ့ထောက်လိုက်တော့ဘာသစ္စာနောက်ပြန်ဆိုရင်ရှေ့ဘင်းကဒုက္ခသစ္စာကြီးပဲဒါကတိုက်ပေါ်လားပေါ်ပြီတဲ့ဒါကကျတော့ပေါ်လားအိမ်ကြတရုပ်စာချကြည့်နော်အိမ်ကြတော့အကျဉ်းလည်းများဖြစ်စေညီကောင်မောင်မဖြစ်စေမိတ်ဆွေသင်္ကဖြစ်စေဒီလိုကိုချကြည့်နေမှ ဩဒုက္ခနာဒုက္ခသစ္စာအစုကြီးပါလားဆိုတာပေါ်လာရှင်းမလားရှင်းပါခိုင်းတာပြန်ဥပါဒံဒီဒကာဓမ္မတို့ဘယ်ကလာတော့ရှင်းပြီနော်ဥပါဒံဘယ်ကလာတော့ဒါဖြင့်တဏှာကြောင့်ဘာဖြစ်ဥပါဒံတဏှာကဘာသစ္စာဖြစ် ဥပါဒံကဟာတခါတိုက်တယ်နေရာကြိုက်ဒါဖြင့်1 2 3 4ရှိပြီဒုက္ခတွေတွေ့ဒုက္ခကြီးမဟုတ်ဘူးလားကောင်းပြီဒါဖြင့်ဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတ္တဆိုတာမပေါ်သေးဘူးတခါကျေသေးချာစဉ်းစားတော့ကောင်းပြီဒါဖြင့်ဒကာရမတို့ဒီတဏဘယ်ကလာပါလိမ့်မလို့လို့မေခွန်းထုတ်ပါဦးအင်းဝေဒနာကလား ဒါပြန်ဝေဒနာကသမုဒိယသစ္စာတဏှာကဒုက္ခသစ္စာတဏှာကြောင့်ဒုက္ခတဏှာဒီပင်ဖြစ်ပြဖြစ်နေသောကြောင့်ဒုက္ခသစ္စာပဲသဘောကျဒါပရိသမီရမဲ့ပါဠိတော်တန်ရုပ်ပါဠိတော်တွေမှာဒီတိုင်းမှတ်တာဖြစ်စဉ်ကောကြိုက်ပါရဲ့ဝေဒနာကြောင့်ဘာဖြစ်ဒါဖြင့်ကြောင့်ပါတာကသမုဒိယသစ္စာဖြစ်တာကဒုက္ခသစ္စာရှင်းမလားဒါခမည်းတော်သဏ္ဍာန်ဖြစ်လို့ရှိရင်လည်းဒုက္ခသစ္စာဖြစ်တာပဲ ဒါဖြင့်တရားဓမ္မတွေရှေ့သွားပါအောင်ဒီဥစ္စာဒီဝေဒနာပဲကလာပါလိမ့်မလို့ဖတ်တာ6မျိုးကလာတယ်သဘောကျဖတ်တာပြည့်စရာဒါဖြင့်ပြည့်စရာပါတာကဘာသစ္စာတော့အဲဝေဒနာကရှင်းမလားဒါဖြင့်တရားတိုက်1 2 3 4 5 6 ဒါတွေဘာသစ္စာတွေသမုဒိယတစ်ကြောင်းတစ်ခုရှိသေးတယ်။ကောင်းပြီဒီဖတ်တာဘယ်ကလာပါလိမ့်မလဲ။သလာယနာ6မျိုးကလာ။ရှင်းမလား။သလာယနာပြည့်စရာဖတ်တော့ဒီတိုင်းမနေဘူးလား။ဒါဖြင့်ဒကာရမတို့ဒီသလာယနာကဘာသစ္စာဖတ်တာဒါဖြင့်ခင်ဗျားတို့သဏ္ဍာန်ဟိုဟာနဲ့တွေ့ခြင်းဒီဟာနဲ့တွေ့ခြင်းဆိုတဲ့ဖတ်တာလေးဘာသစ္စာလောက်ကြ။ ဒါကြောင့်ဖတ်တာဒုက္ခသစ္စာလို့ရှုရမှာဒီအခုနောက်ကလာခဲ့တာတွေဒုက္ခသစ္စာလို့ရှုရမှာယူရှင်းမလားကောင်းပြီဒီသလာယရဏတကသက်ရေဘယ်ကလာပါလိမ့်မလို့ရှင်းမလားတရားဓမ္မလို့ဘယ်ကလာတယ်နာယုတ်ကလာတယ်တဲ့။အော်နာယုတ်ရှိလို့မျက်စိနာနာကောင်းကိုယ်စိတ်ဆိုတဲ့သလာယရဏလာတာရှင်းမလား ဒါဖြင့်ဒကာရမတို့ဒီနာယုတ်ကဘယ်ကလာပါလိမ့်မလို့ဝိညာဉ်။အော်ပရိသေရေနေပြီလို့။ပရိသေရေဝိညာဉ်။ပရိသေရေနေပြီလို့ဘာပေါ်လာ။ဒါဖြင့်ဝိညာဏပစ္စယနာမရူပ။ရှင်းမလား။ဝိညာဉ်ကဘာသစ္စာ။နာယုတ်ကပေါ်ပါလား။ပေါ်ပါ။ကောင်းပြီဒါဖြင့်ဒကာရမတွေဆက်လက်ပြီးတွေးပါဦး။ ဒီဝိညာဉ်ပဲကလာပါလိမ့်မလဲလို့မေခွန်းထုတ်သင်္ခါရဆိုတဲ့ကာသင်္ခါရဝစီသင်္ခါရစိတ်ဓာတ်သင်္ခါရသဘောကျပါလားဒီကလာတာကိုဒါဖြင့်သင်္ခါရကသင်္ခါရပစ္စယဝိညာဏဆိုတာပေါ်ဗလားသင်္ခါရကဝိညာဉ်ကဒါဖြင့်ဝိညာဉ်ဒုက္ခသစ္စာဖြစ်တာမှတ်ခဲ့စမ်းတော့ဒီသင်္ခါရဘယ်ကလာပါလိမ့်မလို့ ဒါပြန်အဝိဇ္ဇာကဘာသစ္စာတော့အဲသမုဒိယသစ္စာသင်္ခါရသုံးခုကကောင်းပြီဘဝဝေဖန်ကြဆိုတော့ဒီဓာတိဒရာမရဏဘယ်ဘဝပါလဲရှင်းပြီနော်အဝိဇ္ဇာသင်္ခါရကဘယ်ဘဝပါလဲဒါဖြင့်ယခုခမည်းတော်ခန္ဓာထဲမှာတဲ့ပရိစ္ဆသမုပ္ပါဘယ်နှမျိုးရှိသလိုရှိပါဘူး နေရကြိုက်ဟောတာကြလားလို့အဖို့တန်လာတာနော်တေဝိညာဏယုတ်ကာလနာဖတ်တဝေဒနာတဏှာဥပါဒံကံဒါတကားကျွဲတဲ့ယခုဘဝယခုဘဝဒါတွေလည်းဖြစ်နေတာပဲရိမ့်မိမလားဘာဘာဘာလဲရည်ကြကံဝိညာဉ်အေးအဲ့ဒါတွေဒီဘယ်ဘဝပါလဲ ဒါဖြင့်အခုတရားနာနေတဲ့တရားဓမ္မတွေမှာပဋိစ္စသမုပ္ပါဘယ်နှမျိုးရှိသလဲရှင်မျိုးမရှိနဲ့တရားသိရင်နော်ရှင်မျိုးမရှိနဲ့တရားနာနေအိမ်ပြန်တော့ရှင်မျိုးပေါ့ဗျာဟုတ်လားတရားနာနေတုံတရားအထုတ်နေတုံဘယ်နှမျိုးတဲ့ဝိညာဏယုတ်ပလာယနာဖတ်တာဝေဒနာကြောင့်ရှိသဘောကျဒါဖြင့် ဘုရားဓမ္မတို့ဒီတဲ့တရားနာနေတဲ့အခိုက်ကြံတော့ဒီနေရာမှာတရားနာတဲ့သရပညာတွေဝင်နေအထုတ်ပြန်တော့မဲ့ခင်ဝင်နေသဘောကျဒါဖြင့်တရားနာနေတဲ့အခိုက်တမှာပရိစ္ဆသမုပ္ပါဘယ်နှမျိုးဖြစ်သလဲဒါဖြင့်ဒီဒုက္ခသစ္စာလည်းဖြစ်တယ်ဒီဒုက္ခသစ္စာဒီဒုက္ခသစ္စာဒီဒုက္ခသစ္စာဒီဒုက္ခသစ္စာဘယ်နှကဒုက္ခသစ္စာကြီးပြောခဲ့တယ်မဟုတ်လား ကောင်းပြီဒုက္ခသစ္စာပရိစ္ဆသမုပ္ပါဘယ်နှမျိုးဖြစ်သလဲညီစမ်းပါအောင်အဲဒါပဲဒါတရားနဲ့အနေလို့တရားမနာတော့ပါဘူးခင်ဗျာတရားနာနေတဲ့ဒီမှာနားလေးနဲ့ဝန်းထဲမှာကတခါကျွဲလို့တရားနာနေတယ်ဆိုတော့သရာယုံကြည်လို့ဒါသရာပညာတွေဝရိယတွေမပါဘူးလားအဲမဲ့ခင်တွေဝင်းနေတရားနာတော့ သဘောကျအဲ့ဒါကြောင့်တဏှာဥပါဒံကံဆိုတာပါသေးရဲ့မပါပါဘူးအင်းတရားနာနေရင်ဒါပြန်ပြိဿသမုပ္ပါဘယ်မျိုးဖြစ်ပါလဲ၅မျိုးဖြစ်၍ဒကာဓမ္မတို့၅မျိုးဖြစ်ပြီးဒီကလာ၅မျိုးပယ်လိုက်မှန်ပါဘူးတဏှာဥပါဒံကံမပယ်ဘူးလားပယ်ပါဘူးနောက်လာလကံဖြစ်တဲ့ဓာတိသရမရဏရောပယ်ပါဘူးအင်းတရားနာနေလိုက်တော့ တရားထုတ်နေလိုက်တော့ဒကာရမတွေဒီတဲ့ပယ်လိုက်တဲ့တရားတွေကပေါ်လာပေါ်လာသေးဘူးလားဘ누구လူပါလိတဏှာအေးတဏှာဥပါဒံကာမဇာတိဇရာမရဏဒကာကျွေပေါ်သေးဘူးပေါ်သူများပြောလားဗျာဟုတ်ပါဘူးကိုတွေ့ပဲဆိုတာဒကာရမတွေရှင်းမလားရှင်းပါဘူးတရားနာနေတယ်မဲ့ခင်လေးညှက်နေလို့မှန်ပါပါ ထုံးစံအတိုင်းသားနဲ့သမီးနဲ့အထယ်နဲ့အယောင်နဲ့အဝယ်နဲ့ဆိုလို့ရှိရင်ဖြင့်ပရိစ္ဆေသမုပ္ပါပစ္စုပန်ဘဝဘယ်နှမျိုးဖြင့်ရည်သားမအောင်ဝိညာဉ်အမှန်လေတကယ်ကျတော့ကြောက်ပြကောင်းပါမှန်ဒကာရမတို့ခမည်းတော်ဒီတရားမျိုးကိုမနာရဘူးဆိုရင်ဒီကြအောင်ဒို့သွားနေတယ်လို့မသိဘူးသိပါဘူး သိကိုသိသေးရဲ့အခုတော့ဖြင့်ဒကာရမတွေအင်းတရားမနာတရားအမထုတ်လို့ရှင်းဖြင့်ဒီနေ့ဒီဝိညာဉ်နာယုတ်သလာနာဖသဝေဒနာတဏှာဥပါဒံကံပေါင်းဒကာကျော်ဘယ်လောက်ဖြစ်မယ်ချင်းမယိမတန်အောင်ဖြစ်နေတော့ဒီကံတွေကလည်းအကုသိုလ်ကံတွေဖြစ်နေပြန်တော့ဓာတိဇရာမရဏအပေါင်းနောက်ဘယ်လောက်ရမလဲလို့မေခွန်းထုတ်ရင်ဘယ်နဲ့ဖြေကြလဲ ဟာဒါဖြင့်တခါကျလောက်ရင်လောက်ပြတခါတိုင်းလောက်ရင်လောက်နော်မှန်ပါပါဥပဒနာလောက်လောက်ရင်လောက်ပါမှန်ပါပါမလောက်လို့ဒဂရမတွေထုံးစံတိုင်းပဲတပည့်တော်တို့ဖြင့်လူတံပေကံပေကလာသီလာလေးစောက်တည်နေပါတော့မယ်ဆိုရင်ဖြင့်ကုသိုလ်မရဘူးလို့တော့မဟုတ်ပဋိစ္စသမုပ္ပါမပြတ်ဘူးဟေးလို့ခေါ်ရမှန်ပါပါပြတ်ကြလားမပြတ်ပါဘူးသူများပြောလားမျက်မြင်လားမျက်မြင်ပါဘူးဒါဖြင့်ဒဂရမတို့ခွဲကြပါစို့တဲ့ ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်များမှာတဲ့ဘယ်လိုအကျိုးရှိပါလိမ့်မလဲလို့ဒကာတိုက်တို့ဒကာမိဥလဘုရားကမေခွန်ထုတ်လို့ရှင်းဖြင့်ဟောဒီကအတိတ်ဘဝဝိဇ္ဇာနဲ့သင်္ခါရကအတိတ်ဘဝဝိညာဉ်နာယုပ္ပလာနာဖသဝေဒနာကတိသုပ္ပံဘဝပဲတဏှာဥပါဒံကံတွေရောတိသုပ္ပံဘဝပဲသို့သောအကြောင်းဖြစ်နေ အနာဂတ်အကြောင်းဘဝတော့ပြစ္ဆုတ်ပံဘဝပဲအကြောင်းကတော့ဒီအနာဂတ်ဓာရီအကျိုးပေးမဲ့အကြောင်းဖြစ်ဝိညာဏယုတ်ဒီဓာရီဇရာမရဏလာခြင်း အကြောင်းမဖြစ်ဘူးလားဒါကြောင့်ဘဝကတော့ပြစ္ဆုတ်ပံဘဝပါပဲတဲ့ယခုဘဝပါပဲတဲ့သို့တော်သူအကြောင်းဆိုတဲ့တရားဖြစ်နေသောကြောင့်အနာဂတ်ကိုအကျိုးပေးမယ်မပေးပဲဒါဖြင့်အနာဂတ်အကြောင်းကဘယ်နှခုလုံးမေးရင်ဟော ကြီးစံတဏှာရှင်းမလားအင်းတရားဓမ္မတို့ဒီကနေပြီး ပြိုးတော်မှုတရားကျွယ်ဒီဘက်ကလာတာပေါ့ဒီအနာဂတ်ဘဝလာတာဒီကမပြိုးတော်ရင်လာပါမလားလာပါကြက်ကြက်စဉ်းစားပါကြက်ကြက်စဉ်းစားပါဒီကနေပြီးဒီကာလမပြိုးတော်ဘူးဆိုလို့ရှိရင်ဖြင့်မတရားဓမ္မတွေဝင်ခွင့်မယူတော့ဘူး ဝိပဿနာမှဝင်ခွင့်မယူဘူးလောကုတ္တရာမှဝင်ခွင့်မယူတော့ဘူးဆိုရင်ဖြင့်ခမည်းတော်ပြစ္ဆုတ်ပံဘွားကနေပြီးဒီကာလဒကာရမတွေအနာဂါအကြောင်းတွေမလုပ်ဘူးလားသေရိရှာမယ်နဲ့ဘာအကျိုးတွေရအနာဂါအကျိုးမရဘူးလားအကျိုးဆိုတာကဇာတိသရမရဏမရဘူးအင်းဒါဖြင့်ဒကာရမတို့ တရားလည်းအာမထုတ်တရားလည်းမနာတဲ့ပုဂ္ဂိုလ်တွေဒီဘာတွေများလုံနေသတုံးဆိုတာပေါ်ပါလားပေါ်ပါဘူးဘာတွေလုံနေပါလဲအနာကအကြောင်းတွေလုံဟာဘာတွေများလုံနေကြပါလဲဘာဖြစ်လို့ဒီအနာကအကြောင်းတွေလုံနေရတာတုံးလို့မေကွန်ထုတ်လို့ရှိရင်တပည့်တော်တို့နောက်ဘဝဟုတ်လားဒုက္ခသစ္စာနဲ့ဥစားကွဲမှာဆိုလို့ဗျာ ရှင်းမလားဘယ်လိုလျှောက်ကြမလဲဒုက္ခအောင်ငယ်ပေါင်းဖြစ်နေလို့လားမမေးပြန်ဘူးလားရှင်းမလားအဲ့တော့ခမရတို့ဒီဒီလိုတရားထုတခါကျမသိရရင်ကျွတ်တို့ဘာဖြစ်ရှိတုံးပြပြောချင်ပြောအခုတော့ပြောဖို့လိုသေးလားလိုပါဘူးဝိပဿနာမှဒီကြားမဝင်လိုက်တော့ဘူးဆိုရင်ဖြင့်အနာဂတ်အကြောင်းသုံးခုပြတ်သေးရဲ့မပြတ်ပါဘူးပေါ်ကြအဲ့ဒါကြောင့် ဒကာရမတို့သီလလေးတော့ဒါနာလေးတော့နဲ့သင်တိမ်မနေလိုက်ပါနဲ့ဆိုတာကိုအရေးကြီးဟောပဋိစ္စသမုပ္ပါမပြတ်ရှင်းမလားကောင်းပြီသီလထဲမှာကပညာကဒီဝိဇ္ဇာဆိုတဲ့ပညာဒီကားလို့ရှင်ကမ္မတက္ကတပညာလောက်တင်ပါနေအဝိဇ္ဇာကိုချိုးအောင်လုပ်နိုင်တဲ့ပညာကမပါပါဘူးအဲ့ဒါကြောင့်ပြိဿသမုပ္ပါမပြတ်ပါဘူး သဘောကျလားဒါဖြင့်ဒကာရမတို့အနာဂါအကြောင်းကဘယ်နှခုပါလဲအနာဂါအကြောင်း၃ခုဒီကားလို့ဆိုရင်ဖြင့်မလုတော့ပါဘူးလို့ဗဇက်ကပြောလို့မရအနာဂါအကြောင်း၃ခုရှေ့နာကဒကာသက်ရေမဲဝင်မှမှန်ပါပါသဘောကျမဲဝင်မှအနာဂါအကြောင်း၃ခုမလုဘူးဆိုတာသေချာမှန်တယ်မှန်ပါပါမမဝင်တော့ မမှန်သေးပါဘူးဆိုတာပေါ်လာကြအင်းသမညာရေးလားတကယ်ရေးလားပရိလေးစိတ်ခါနဲ့ခင်ဗျားတို့အနိစ္စဒုက္ခအနတ္တအခါအခါနဲ့ဘာမှမရဘူးကိစ္စပြတ်ကိုမပြတ်ဘူးပြတ်ကြလားမပြတ်ပါဘူးတရားဓမ္မတို့သေချာမှတ်ပါအဲ့ဒါခင်ဗျားတို့သမင်ညာဆရာမလမ်းဆုံးနေလို့ဖြစ်ရတဲ့ဖြစ်ထွေလို့မှတ်ရှင်းကြပါလားကဲတရားကျွေးဆရာစစ်ဆရာမှန်တွေ့တော့ တရားစစ်တရားမှန်တွေ့တော့ဩလောက်တာလောက်ပြီပင်ပန်းပြီခရီးမပေါက်တာတွေပဲတပုံကြီးပါလားမဆိုနိုင်ဘူးလားဆိုနိုင်ပါဘူးအမှန်တန်ကြောက်ကြမကောင်းဘူးလားဟုတ်ပါဘူးဂိုင်းဒါဖြင့်ဒကာရမတို့ဒီလိုပြိဿသမုပ္ပါကြီးကိုဒီလိုသိရတော့ဒီလိုသိတာကကြောင်းမြန်သိဒီလိုသိတာကအစင်လိုက်သိကြောင်းမြန်သိတော့ဒုက္ခသစ္စာသိအစင်လိုက်သိတော့အမှုရိယသစ္စာသိ ရောင်းပြန်သိတော့အစင်လိုက်သိတော့မှတ်ထားပါရောင်းပြန်သိတော့အစင်လိုက်သိတော့ဒါကြောင့်ဝေအဝိဇ္ဇာပြည့်စရာဆိုတော့ပြည့်စရာပါလားပြည့်စရာဆိုတာအကြောင်းအဝိဇ္ဇာပြည့်စရာသိခါတာပါအစင်လိုက်သိတာဟုတ်အဲ့တော့အကြောင်းသမှုတွေကမသိဘူးလားသိပါဘူးဒါခါပြောင်းပြန်သိတဲ့ခါကြလို့ရှိရင်ဖြင့်ပြောင်းပြန်ကဇာမရဏကပါသစ္စာတော့ ဇာတိကခါဇာတိကဘာသစ္စာလဲအဲကံကဒီလိုသိတော့ဘာသစ္စာတွေသိရတယ်အင်းပြောင်းပြန်သိတော့ဒုက္ခသစ္စာသိရအစဉ်လိုက်သိတော့ဘောကြတခါပြောင်းပြန်သိတော့ဗါတဲ့အစဉ်လိုက်သိတော့ အင်းဒါတွေကဘယ်နေရာကဝေဒနာနဲ့တဏှာကြားမှာဖျားပွင့်ရမယ်လို့ဆရာဘုန်းကြီးကဟောတယ်မှန်ပါပါဝေဒနာနဲ့တဏှာကြားမှာသောတာပန်ပြီးရမယ်မှန်ပါပါသဘောကျဝေဒနာနဲ့တဏှာကြားမှာသရဂာနာဂံယန္တာဖြစ်ရမယ်မှန်ပါပါဒီလိုဒီကြားထဲမှာမက်သွင်းလို့ရှိရင်ဖြင့်သောတာပန်သရဂာနာဂံဖြစ်နိုင်မယ်ဖြစ်နိုင်တာသိတော့မက်ကသစ္စာသိပြန်။အော်ဒီနေရာကဖြတ်လို့ရှင်ဖြင့် ဒီနေရာမှာမက်ပေါ်လို့ရှိရင်ဖြင့်တန်တရားပြတ်တယ်လို့သိတာဒီမက်ကသစ္စာသိတယ်မှန်ပါဘူးသဘောကျအင်းဝေဒနာနဲ့တဏှာကြမက်ပေါ်မှတော်မယ်လို့ဆိုတာကဘာသစ္စာသိတာဝေဒနာနဲ့တဏှာကြမက်ကိမ့်မှမက်အာထုံမှဒီနေရာမှာဒီနေရာနဲ့ဥပဒနာရှုမှလို့သိတော့ဘယ်သစ္စာသိ ဒီနေရာကမက္ကသစ္စာဒီနေရာထားလိုက်ရလို့ရှင်းဖြင့်ဒီဘက်ကဟာရင်အကုန်ချုပ်တယ်လို့မသိဘူးလားအဲ့ဒါကဘာသိတာနိရောဓသစ္စာသိတာတော်တော်ဖုဒ္ဒတော်တော်ကိုဖုဒ္ဒမိဒကာဓမ္မတို့သိပြောသေးဘူးလားသစ္စာဘယ်နှပါးသိရပြန်ပြောလိုက်မယ်ပြန်ပြောလိုက်မယ်ဒကာဓမ္မတို့ပဋိစ္စသမုပ္ပါဗျောင်းမြန်သိတော့ဘာသစ္စာသိအစဉ်အတိုင်းသိတော့ သို့တော်ဆရာဘုန်းကြီးကထည့်ပေးတယ်ဝေဒနာနဲ့တဏှာကြာဖျားဖြစ်အောင်လုပ်သောတာပန်တရားအောင်လုပ်လို့ဆိုတော့ဒီကြားထဲမဲ့သွန်းလိုက်လို့ပြောတာပေါ့မှန်ပါပါအဲ့ဒီလိုမဲ့သွန်းနိုင်တော့မဲ့သွန်းမှရမယ်လို့သိတော့ဘာသစ္စာသိမဲ့သွန်းလိုက်တဲ့နေရာတွေနဲ့ဘ누구တွေပြတ်သွားတယ် ဒီဘက်ကခေါင်းကပရိလောမသိတဲ့တဏှာဥပါဒံကံဘဝဟုတ်လားဓာတိဇရာမရဏတွေမပြတ်ဘူးလားအဲ့ဒါတွေပြတ်တော့အဲ့ဒါတွေချုပ်တာမသိရဘူးအဲ့ဒါဘာသစ္စာသိနိရောဓသစ္စာသိတယ်ဆိုတော့ဒကာကျွယ်သိပြောတာကိုရှင်းမလားဒကာရမတွေသိပြောပြီဆိုတော့ပေါ်ကြကြကြစဉ်းစားပါဒီနေ့တိုးလာတဲ့စကားတွေသိပလားသိပါပါရောင်းပြန်ပြောလိုက်တယ်ရောင်းပြန်သိရသိပါပါ အစင်လိုက်သိဘယ်နေရာမှာမက်ထားရမယ်လဲသိရမက္ခသစ္စာသိတယ်ခမားတို့ဘယ်နေရာမှာမက်ထားရမယ်လို့မသိဘူးငါကယခုတော့ဘယ်နေရာမက်ထားရမှာလဲဝေဒနာနဲ့တဏှာကြားမှာမက်ထားပြီးရှုမယ်ဆိုလို့ရှုရလိမ့်မယ်လို့သိတာကဘာသိတာအဲ့ဒီမက်ထားနိုင်လို့ရှိရင်ဘာတွေချုပ်သွားသလိုဆိုလိုက်တဏှာကံ ဘာတွေဖြစ်သွားအဲ့ဒီချုပ်တာသိတာကဘာသိတာရှင်းမလားဒါပြန်ဝေဒနာနဲ့တဏှာကြမက်ထားရမယ်ဆိုပြီးမက်ဖြစ်အောင် လုပ်နိုင်တဲ့ပုဂ္ဂိုလ်ဒီမက်ကသစ္စာဝန်တဲ့ရောက်မှန်ပါဒါကြမရောက်လားဝေဒနာနဲ့တဏှာကြမှာဒီနေရာကရှိရမှာပဲလို့သိတာဒီမဲ့နဲ့ရှိရမှာပဲဆိုတာမသေးကြဘူးလားဒီကြားထဲမက်ဝင်မှနေရာကြမယ်လို့ဆိုတာဒီ တကယ်လဲဝင်အောင်အားထုတ်လိုက်တဲ့ပုဂ္ဂိုလ်မှာဖြစ်ပြမြန်အားထုတ်တဲ့ပုဂ္ဂိုလ်မှာမက်မဝင်ဘူးလားအဲ့ဒီမဲ့ဘာသစ္စာဒီမဲ့ဝင်လာတော့ချုပ်သွားတဲ့တရားတွေမသိဘူးလားဘယ်ကစချုပ်ပါလိမ့်ကျေကျေပြောစမ်းအဲ့ဒီချုပ်သွားတာတွေကဘာသစ္စာ ပေါ်လားအင်းနိရောဓသစ္စာနိဗ္ဗာန်ဆိုတာဒီခမည်းတော်ယခုအားထုတ်ရင်ယခုနိဗ္ဗာန်ရမဲ့ခင်၅ပါးနဲ့ပြည့်စုံတဲ့ယခုခဏနိရောဓနိဗ္ဗာန်ရပါလေ၈ပါးပြည့်စုံအားထုတ်ရင်ပေသေးချာချာသောတာပတ္တိမဲ့မြင်တဲ့နိဗ္ဗာန်သိချာရတာပဲမရပဲဘူးလားရှင်းမလားဒါပြန်နိဗ္ဗာန်ကို ရှာကြံလို့ရှိရင်ဒကာရမတို့ခန္ဓာကိုယ်ထဲမှာရှာပါဆိုတော့ကြည့် ခန္ဓာကိုယ်ထဲမှာရှာနိဗ္ဗာန်ရှာခြင်းပဲရှာခန္ဓာကိုယ်ဆိုတာပြိဿသမုပ္ပါဘယ်နှမျိုးရှိသေချာစဉ်းစားတာမဟုတ်ဘူးခန္ဓာကိုယ်ဆိုတာပြိဿသမုပ္ပါဘယ်နှမျိုးတုံးပြစ္ဆုတ်ပံခန္ဓာလေအနာဂတ်ခန္ဓာကိုယ်မှာမရှိဘဲနဲ့သွားရှာနေအတိတ်ခန္ဓာသွားရှာနေလေအဘူပေါ့ကိုယ်ရှိရလားကိုယ်ရှိတာဘယ်နှပါးရှိအဲအဲ့ဒီ၈ပါးတဲ့မှာတဲ့နိဗ္ဗာန်ရှာပါ ဘာရောက်ပါလိမ့်တော့လားတလာမြလောက်တော့ခန္ဓာကိုယ်လေးရှားရမယ်ကွာနိဗ္ဗာန်နိဗ္ဗာန်မင်းတို့တီယိုကျွန်းသွားပြီးဒီကလာမရှားပါနဲ့မှန်ပါပါအိန္ဒိယသွားပြီးဖရာဘုရင်နိဗ္ဗာန်ရလိမ့်မယ်လို့မရှားပါနဲ့ဘယ်ရှားရခန္ဓာကိုယ်တလံမြလောက်တော့ခန္ဓာကိုယ်ရဲ့ရှားရှင်းမလားဒါဖြင့်ဟိုမှာအတန်ရောက်ပါလိမ့်တော့မာရောဟိတနတ်သားကိုဟောတာကတလံမြလောက်တော့ခန္ဓာကိုယ်ရဲ့ရှားလို့ဟောတယ်ဘုန်းကြီးက ဒကာဓမ္မတွေရှင်းမျက်မြင်ပြရသည်ဖြစ်လေတော့ဒီရှင်းမျိုးတဲ့ရှာရှင်းမလားနိဗ္ဗာန်ရှာခြင်းပဲတဲ့ရှာခင်များတို့ခန္ဓာတဲ့ရှာပါ ဒါခမရတို့ခန္ဓာခမရတို့ကဝိညာဉ်စိတ်ကောမရှိဘူးလားနာယုတ်ပါလာရဏသကုသောတခန္ဓာရှိပါကာယမနမရှိဘူးလားဖသဝေဒနာမရှိဘူးလားအဲတဏှာဥပါဒံကံဆိုတော့ဒါခန္ဓာကိုဖြစ်ကြရောပြစ္ဆုတ်ပံခန္ဓာမဖြစ်သေးဘူးလားအဲဒီပြစ္ဆုတ်ပံခန္ဓာထဲမှာနိဗ္ဗာန်ရှိပါတယ်ရှိမရှိတွေးကြည့်လိုက်ဒီထက်မဲ့သွန်းလိုက်ဝေဒနာတဏှာကြောင့်မဲ့သွန်းလိုက်သွန်းလိုက်တော့ကို ဝေဒနာနဲ့တဏှာကြားမှာမဲ့သွင်းလိုက်တော့ရှေ့ပိုင်းကဟာတွေဖြစ်ဖြစ်ရှုပလိုက်ဖြစ်ဖြစ်ရှုလိုက်တော့သူတို့ကဖြစ်ဖြစ်ဆိုတော့ဒီကမဲ့မဖြစ်ဘူးလားဒီကမဲ့ဖြစ်တော့ဟိုဒီဘက်ကဘာတွေချုပ်တော့တဏှာဥပါဒံကံနဲ့မချုပ်ဘူးလားတဏှာဥပါဒံကံချုပ်ကြတဲ့ကဟိုဘက်ဇာတိဇရာမရဏလာအောင်လားမလာလို့ရှိရင်ဒါတွေပါတယ်တော့ဒါနဲ့နိဗ္ဗာန်ဒီတရားတွေရှိသစ္စာပံခန္ဓာထဲမှာရှိတခါကျော်ပဲထဲရှိ ဒါနဲ့နိဗ္ဗာန်အဝေးသွားရှာနေလွဲတာပေါ့ပရိလည်းပဲဆွရှာပြီးမေးလို့ရှာတဲ့ပုဂ္ဂိုလ်ကဘယ်တော့တွေ့မှာတော့ဘာလို့မတွေ့တော့ခန္ဓာလေးရှိတာခန္ဓာလေးရှာရင်တော့ပရိယခန္ဓာလည်းပဲမှတွေ့မှာပဲလည်းပဲမှနိဗ္ဗာန်ရှိနေတဲ့ဥစ္စာကိုလည်းပဲကိုပဲမရှာနေဘူးဘေးစီရှာရင်တော့တခါကျွဲဒီလိုကထောင်းတော့ပြီးအယူသာဖြစ်မှာပဲတွေ့ကြမြင်လေးရဒါဖြင့်နိဗ္ဗာန်ရှာရင်ဘယ်နေရာမှာတွေ့ရရှာကြည့် ဝိညာဉ်ကိုဖြစ်ပြရှုရင်ရှုနာယုတ်ကိုဖြစ်ပြရှုသာလယရဏကိုဖြစ်ပြရှုဖတ်တာကိုဖြစ်ပြရှုဝေဒနာကိုဖြစ်ပြရှုလိုက်တော့ तू ကဘာဖြစ်မက်ဖြစ်သွားတော့ဒီဘက်ကအနေကမချုပ်ဘူးလားချုပ်သွားတော့တဏှာချုပ်တာလဲနိဗ္ဗာန်ဥပါဒံချုပ်တာကံတွေချုပ်တာဟုတ်တယ်နိဗ္ဗာန်ဒီနာတယ်ဒီတဏှာနာတော့ခန္ဓာကိုယ်ထဲတွေရှိဘယ်များရှိပါလဲခန္ဓာနာတော့ နောက်တဲ့ငဃာရမတဲ့နိဗ္ဗာန်လို့ရှင်တယ်ဟိုရှာဒီရှာနဲ့ရှာတယ်မတွေ့ဘူးသဘောကျပါလားနိဗ္ဗာန်ခင်ဗျားတို့ရှာရမလားဘယ်သေးရှာတလာမြလောက်သောခန္ဓာကိုယ်ရဲ့ရှာတလာမြလောက်သောခန္ဓာကိုယ်ထဲမှာပြိဿသမုပ္ပါဘယ်နှမျိုးရှိအဲ့ဒီသေးရှာရှာမလားနိဗ္ဗာန်ရှာရမလားအင်းဒါဘုန်းကြီးကကြံပန်ဟောတာလားတခါကျွေးဟောိတနတ်သားကမေးလို့ဖះကဖြေတာလား အဲရောဟိတနတ်သားဒီကားလို့ဆိုလို့ရှိရင်ဖြင့်တန်တဲ့အဆုံးကိုရှာလိုက်တဲ့ဥစ္စာဒီတဲ့ကဘာလေကြော်ကြော်ကြော်ကြော်ပြီးရှာတော့သူကသေခဲ့တယ်တန်တဲ့အဆုံးမတွေ့ဘူးတပည့်ကြတန်တဲ့အဆုံးမတွေ့ဘူးအခုတော့ခန္ဓာကြီးကသံဃာကိုဗျခန္ဓာကြီးကသံဃာဆိုတော့ဒီသံဃာအဆုံးကိုရောက်အောင်သွားကြံလို့ရှိရင်ဒီနေရာမက်ပေါအောင်လုပ်လိုက်ဒီဘက်ကဆုံးပါ မဆုံးဘူးလားဒီနေရာမှာပေါ်တော့တဏှာရောချုပ်တယ်ဥပါဒံချုပ်ပါကံရောချုပ်ပါကံကြောင့်ဒါတွေချုပ်တော့ရှေ့ဆက်နိုင်ရဲ့ဒါနဲ့ဒီဃာရမတွေဒီတဏှာနိရောဓနိဗ္ဗာန်ဟုတ်လားကံနိရောဓနိဗ္ဗာန်အဲဥပါဒံကနိရောဓနိဗ္ဗာန်ကနိဗ္ဗာန်နဲ့ရှိနေတော့အော်ဒီနေရာရှာမှာတို့ကိုကရှာလွဲမှန်ပါ ပေါ်လားဘယ်ရှားမှာတော့ညခန္ဓာကိုယ်ရဲ့ရှားကိုယ်လန်နဲ့ကိုယ်လန်ပါတဲ့အဲ့ဒီတလန်နဲ့ရှားပရိစ္ဆသမုပ္ပါအလိုဖြင့်ဘယ်မျိုးလဲရှားရှင်မျိုးနဲ့ရှားလိုက်တော့ဟိုငါးမျိုးကိုဝိပဿနာရှုပြီးတကလားငါးမျိုးကဝိပဿနာရှုเสียတပည့်ကြမက်ကရှုတာ ပြုလိုက်ခြင်းနဲ့လည်းလည်းတဏှာရောဥပါဒံရောကံရောမချုပ်ဘူးတဏှာသမှုရိယသစ္စာလည်းချုပ်ဥပါဒံသမှုရိယသစ္စာရောအင်းကံနေပြီကားရောချုပ်ရောအဲဒုက္ခသစ္စာတွေသမှုရိယသစ္စာတွေအကုန်မချုပ်ဘူးလားဒါဖြင့်ဒကာရမတို့ဒီဘယ်ရှားကြပါမယ်နိဗ္ဗာန်ထက်လိုက်စမ်းတဏှာများတော့ကိုယ်လာနဲ့ကိုယ်လာကြီးဘယ်နှလားများရှိနေကြအဲ့ဒီထက်ရှား ပဋိစ္စသမုပ္ပါလို့တော့ဘယ်မျိုးလဲရှင်မျိုးတဲ့ရှားတဲ့ရှင်မျိုးတဲ့မှာပဲဆရာဘုန်းကြီးပေးတဲ့မဲ့နဲ့သွန်းလိုက်မဲ့နဲ့သွန်းလိုက်တော့ဒီဘက်ကဒုက္ခသစ္စာရှင်ပဲရှုခန္ဓာတွေကဒုက္ခရှုတဲ့ညာကဒီဘက်ကတင့်နှစ်ချုပ်တာကအဲသမှုရိယချုပ်တာဒီဘက်ကကံတွေချုပ်သွားတာကကံတွေဇာတိဇရာမရဏတွေချုပ်သွားတာကဟောဒီဒီဟာရ သိသိချာချာပိုင်တယ်မပိုင်သေးဘူးလားညာများပေါ်ပေါက်ကြပေါ်ပေါက်အာဒါဖြင့်တခါကျွေနိဗ္ဗာန်ရှာတတ်ပလားဘယ်နေရာကနေရှာမယ်အေးရှာမှာတဏှာများလို့တော့ခန္ဓာကိုယ်ရဲ့ရှာမယ်ရှာတဲ့နေရာကဘယ်နေရာနေရှာဝေဒနာနဲ့တဏှာကြားမှာမဲ့မဲ့နဲ့ရှာလိုက်သဘောကျမဲ့နဲ့ရှာလိုက်တော့ဒီဘက်ကိုမရှာနဲ့ ဒီဘက်ကိုသာဖြစ်ပြရှုလိုက်ဒီဘက်ဖြစ်ပြရှုလိုက်ဒီဘက်ကဖြစ်ပြဒုက္ခသစ္စာရှုတာကဒီနှစ်ခုသေးတာကအဲဒီကျိုးတွေပြတ်သွားတာကဒီသေးရင်ရှာဖို့ဒါပြန်ခင်ဗျားတို့ဒီကားလို့ဆိုရင်မော်တဘာနဲ့တောင်းပြေးလိုက်ဒီလေးများနဲ့တောင်းပြေးလိုက်ပြည့်စုံတိုင်းဒီရှာနေတိုင်းရှာနိဗ္ဗာန်သာရှာလို့ရှိရင်တော့ဖြင့်သေသေးရှာကြမရဘူးဒါကြောင့်ပဲရှာမရဘူး တဏှာများတော့သောခန္ဓာကိုယ်ရဲ့ရှားပဋိစ္စသမုပ္ပါဒ်နဲ့သိစစ်လိုက်တဲ့အခါဘယ်ထဲရှားမလဲပဋိစ္စသမုပ္ပါဒ်နဲ့သိစစ်တဲ့အခါဘယ်ထဲရှားမလို့ပဋိစ္စသမုပ္ပါဒ်ရှင်မျိုးထဲမှာရှားမှာလောင်တောင်တောင်လောက်မနေနဲ့ကိုရှားမယ်နေရာမှတ်ထားပါဘယ်နှမျိုးတဲ့ကြာခင်ဗျားတို့ကန္နာဒီရှင်မျိုးတဲ့ပုံများရှိသေးလားဒါဖြင့်ဒီရှင်မျိုးတဲ့ရှားဒီရှင်မျိုးတဲ့မှာဘယ်နေရာကနေထိုင်ရှား ဝေဒနာနဲ့တဏှာကြကထိုင်းရှာမှရမှာဒီလိုနေရာထိုင်းမရှာနဲ့ဦးရှာတဲ့နေရာကလွဲနေမှာစိုးရသေးတယ်ရိမ့်မိမလားဒါဖြင့်တရားဓမ္မတို့နိဗ္ဗာန်ရှာရင်ဘယ်နေရာရှာကြမလဲအေးနိဗ္ဗာန်ရှာလို့ရှိရင်ဖြင့်သရဏရတော့ခန္ဓာကိုယ်ရဲ့ရှာကြနိဗ္ဗာန်ရှာခြင်းဘယ်နေရာကထိုင်ရှာ ဝေဒနာနဲ့သင်္ခါရအထိုင်းရှားတော့ကိုနိဗ္ဗာန်ကိုအထူးရှာနေနဲ့ဟုတ်လားသူ့ရှိနာကငါးခုတစ်ခုခုဖြစ်ပြတာရှိလားနိဗ္ဗာန်လို့လို့ပေါ်လာဒါပြန်နိဗ္ဗာန်ဒီသူ့တော်နဲ့ရတာလားဟုတ်လားရှုတဲ့ပုဂ္ဂိုလ်မှာအလိုလိုပေါ်လာတာလားဒီဒီဘက်ကအနိစ္စရှုစရာကအနိစ္စရှုတာကမက်ကသေတာကသမှုတရားပိုင်တာကနေရောတာဘာလို့ပါသေးတယ်ခွန်ရ ရှုလိုက်တာနဲ့ပြီးသွားတာရှင်းမလားဒါဖြင့်နိဗ္ဗာန်ရှာခြင်းဘယ်ရှာကြမလဲမဘယ်နေရာကရှာကြဝေဒနာနဲ့တဏှာကြားကထိုင်ချဝေဒနာနဲ့တဏှာကြားထိုင်ပြီးဒီကလာနောက်ကိုရှာမလားရှေ့ကိုကြည့်မလားရှေ့ဖြစ်ဖြစ်ကြည့်ဒါဖြင့်ရှေ့ဘက်ကဖြစ်ဖြစ်နောက်ဘက်ကမဲ့ဟုတ်လားပြီးတော့သူ့နောက်နာကသေတာကသမှုရ ဟုတ်လားဒီဘက်ကနေပြီးအကျိုးတွေမပေါ်လာတာကနိရောဓဆိုတော့အမတန်ရှင်းသဘောကျပါလားကျပါတော်တော်မပိုင်သေးဘူးလားပိုင်ပါဘူးဒါတရားစစ်တရားမှန်ပဲဆိုတာကိုပေါ်လာလားသူပါဠိတော်နဲ့တော့ကြိုက်ပါလားကြိုက်ပါဘူးဒါကြွဲတစ်သက်လုံးဒီရှေးကရှားလာတာနိဗ္ဗာန်ရှားလွဲမှန်ပါဘူးဟုတ်လားဘူးရှားလွဲနေပါနိဗ္ဗာန်ရှားလွဲနေတဲ့ဓမ္မတွေပေါ်ပါလားပေါ်ပါဘူးဘယ်ရှားကြမှာတော့ဦးမြတ် နောက်ကိုရင်ကြတော့ကိုလူပတိသူမသိကိုလာနေနဲ့ကိုတိုင်းကြအောင်ငါကူကဘယ်မှာများရှိပါလဲတိုင်းရှိတိုင်းရှိတဲ့အခါဘယ်မှာရှိမှတင်းတော့အဲ့ဒီရှင်ရှာရမှာလေလို့မှတ်ထားစဉ်းစားမိဗလားစဉ်းစားမိပါဒါနာရောခန္ဓာကိုယ်ထဲမှာလဲဘယ်နေရာကနေဆိုင်ရှာဝေဒနာနဲ့သနာကြားနေရှာပါရှာတဲ့အခါကြားလို့ရှင်းဖြင့် နိဗ္ဗာန်ကရှားယူရမယ့်ပစ္စည်းလားအလိုလိုပေါ်မယ့်ပစ္စည်းအဲသူ့ရှိပိုင်းကဟာကူသာဖြစ်ပြရှုလိုက်ရင်အလိုလိုပေါ်တာရမလားနေရာကြကဲနေရာကြယနေ့ဒီရင်သွားကြစို့